တနေ့ကဘုန်းကြီးတို့ယောဂီများတမထနဲ့ဝိပဿနာဘုန်းကြီးတနေ့ကပြောခဲ့တယ်တမထဆိုတာတခုတည်းတော့အာယုံပေါ်မှာစိတ်ကလေးတည်နေအောင်ရှုတာတမထလို့ပြောခဲ့ဝိပဿနာဆိုတာကတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ ဒီနေ့ပေါ်လွင်အောင်ပြောရရင်မမြဲတဲ့သဘောဆင်းရဲတဲ့သဘောစုမရတဲ့သဘောအဲ့ဒီသဘောတွေဉာဏ်နဲ့ထင်မြင်အောင်ရှုတာဝိပဿနာလို့ပြောခဲ့တယ်အခုယောဂီများရှုပွားအားထုတ်နေတဲ့တရားကရောတမထလားဝိပဿနာလားဝိပဿနာ ဒီတော့ဝိပဿနာတရားရှုနေပြီဆိုရင်ကာယ ानु ပတနာပဲရှုရှုဝေဒနာ ानु ပတနာပဲရှုရှုစိတ်ဓာ ानु ပတနာပဲရှုရှုဓမ္မ ानु ပတနာပဲရှုရှုပေါ့ဣရိယာပထာပိုင်းနေရာချင်းပြောရင်လည်းထိုင်ဣရိယာကိုလည်းပဲရှုရှုရပ်တည်လည်းပဲရှုရှုသွားတဲ့ဣရိယာကိုလည်းပဲရှုရှုလျောင်းတဲ့ဣရိယာကိုလည်းပဲရှုရှုရှုရင် အဲ့ဒီရှုတဲ့ပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်အောင်ရှုရဘာဖြစ်အောင်လဲဉာဏ်ဖြစ်အောင်ဆိုတာမြဲတာတရားမှလားမမြဲတာတရားမှအဲ့ဒီမမြဲတာကိုသိမှဝိပဿနာဉာဏ်ဖြစ်တာဒါကြောင့်အနိစ္စမမြဲတာကိုသိရမယ်အနိစ္စလက္ခဏာ အမြဲတဲ့အဲ့ဒီလက္ခဏာကိုသိရမယ်။နိစ္စနုပတနာဉာဏ်ရှုမှတ်နေစဉ်မှာပဲပေါ်လာပြီးကြောက်သွားတာလေးကိုတွေ့တဲ့အခါအော်မမြဲဘူးဆိုတာဒါပဲလို့ဆုံးဖြတ်နိုင်တဲ့အဲ့ဒီဉာဏ်အနိစ္စနုပတနာဉာဏ်အဲ့ဒီဉာဏ်လေးဖြစ်ပြီဆိုရင်ဒါဝိပဿနာဉာဏ်ဖြစ်ပြီ။ဘာဉာဏ်ဖြစ်ပြီလဲ။ ။ဒါကြောင့်ကျမ်းဂန်များမှာတတ္တအနေစာတာယဝတိနာ ရူပါရိတုအနေစာတိအနုပတနာအနေစာနုပတနာတိတတ္တအနေစာတာယဖြစ်ပြောဖြစ်ပြီးလည်းပျောက်ွယ်သွားခြင်းဟူသောထိုအနေစာလက္ခဏာဤဝတိနာအစွမ်းအားဖြင့်ရူပါရိတုယုတ်စသည်တို့၌အနေစာတိမမြဲဟုရှုမြင်သောဉာဏ်သည်

ဖြစ်တယ်အခုဖြစ်သွားပြီမရှိတော့ဓမ္မမြဲတဲ့တရားပဲလို့ဆုံးဖြတ်နိုင်တဲ့ဉာဏ်သိတဲ့ဉာဏ်ကိုအနိစ္စလူပတနာဉာဏ်ပညာလေမရှုဘဲနဲ့သင်ကျင်ပြီးသိရမှာလားရှုမှတ်နေစေမှာလားဒီရှုမှတ်နေစေမှာကိုရှုမှတ်နေရင်ပြီးတာဥပမာအားဖြင့်ဈဉ္ညာရှောင်ပြီးယောဂီကရှုမှတ်နေတယ် အဲ့ဒီဉာဏ်လျှောက်ပြီးရှုမှတ်နေရင်ကဒီအနိစ္စနုပတနာဉာဏ်ပေါ်ပြီဆိုတဲ့ပုဂ္ဂိုလ်ဟာခြေတလန်းကုန်ဆုံးသွားရင် နောက်တစ်ခုခြေလန်းအသစ်ဖြစ်ပေါ်လာတယ်နောက်တလန်းခြေလန်းဖြစ်ပေါ်လာပြီးအဲ့ဒီခြေလန်းကုန်ဆုံးသွားရင် နောက်တလန်းအသစ်ဖြစ်ပေါ်လာတယ်ဒါကိုကြည့်ပြီးတော့ပထမခြေလန်းဟာလေဒုတိယခြေလန်းစလိုက်တာနဲ့မရှိတော့ဘူးဖြစ်သွားပါလား ဒုတိယခြေလမ်းဟာလေးပဲတတိယခြေလမ်းစလိုက်တာနဲ့မရှိတော့ဘူးဖြစ်သွားပါလား။ဩဓမ္မမြဲတဲ့တရားဆိုတာဒါပါလားလို့မိမိဈဉ္ဉံဆောင်ရှုမှတ်ရင်းနဲ့ကိုယ်တိုင်ဉာဏ်နဲ့ကိုသိသွားတာဒါအနိစ္စနုပတနာဉာဏ်ပညာနဲ့အဲ့ဒီတိုင်းကိုသဘောကျသွားရမှာဘုန်းကြီးဟောပြီးတော့မမြဲဘူးဆိုတာကိုသဘောကျရမှာမဟုတ်ဘူး။ဩလူတွေဟာ မွေးလာပြီးနောက်ဆုံးတစ်နေ့သိရမှာပဲမမြဲပါလားဒါကိုသဘောကျရမှာမဟုတ်ဘူးရှုနေရင်ကိုပဲရှုကံအာယုံရဲ့ပေါ်လာတာကြောက်သွားတာရှုသိနေတဲ့ရှုသိစိတ်လေးဟာတိတိရင်မရှိတော့ကြောက်သွားတာနောက်တစ်ခါအစ်စ်ဖြစ်ပေါ်လာတာအဲ့ဒါကိုယောဂီပုဂ္ဂိုလ်ဉာဏ်နဲ့တရားအဲ့ဒီလိုသိပြီဆိုရင်ဒါအနိစ္စနုပတနာဉာဏ်ပဲဗာဉာဏ်လေအဲ့ဒီအနိစ္စနုပတနာဉာဏ်ပေါ်ဖို့ရည်ကြည်တယ် ဒီဉာဏ်လေးပေါ်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်လာတယ်ဒီဖြစ်ပြဉာဏ်လေးပေါ်ဓမ္မပီတိအဲ့ဒီဓမ္မပီတိတွေဖြစ်လာပြီဆိုရင်ကတော့ထိုင်ရှိမှနေစင်မှလည်းပဲသိချမ်းလာတာဘာပုဘာတောကမှမဝင်တော့ရပ်ပြီးရှိမှနေရင်လည်းပဲချမ်းသာနေတာ ဘာကိုဆင်းရဲဘာစိတ်ဆင်းရဲမှမပေါ်တော့ဒီဖြစ်တဲ့ဉာဏ်လေးပဲပေါ်နေတယ်။ဈဉ္ဉာဏ်သွားရှုမှတ်နေရင်လည်းအချိန်လေးဘလောက်ကြာကြာကြာကျင်ဘလောက်ကြာဘာဆင်းရဲမှမပေါ်တော့ဒီဖြစ်တဲ့ဉာဏ်လေးပဲအဲဒီလိုဖြစ်တဲ့ပုဂ္ဂိုလ်ဟာအချိန်လေးသာကြာပြီးတော့သွားနေတာသို့တော်သူ့မှာပြင်ပန်းတာဆင်းရဲတာမရှိဘူး။ဘာပုဘာသောကမှမရှိတဲ့အတွက်ကြောင့်မို့ချမ်းသာနေတာ ဒါကြောင့်ဓမ္မပိတိံဒုက္ခံတေတိဝိပတံဒေနစေတံသာအရိယပဝေရိတေဓမ္မေတရာရမတိပန္တိတောဓမ္မပိတိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတေတိချမ်းသာသာအိပ်စေရပါ၏ ဒုက္ခတေတိတွာရမှလည်းချမ်းညာတာတာရရမှလည်းချမ်းညာတာတာထိုင်ရာအိယာမှလည်းချမ်းညာတာတာရာပဌာလေးပြီးမျှညီရွှင်ပြုံးတည်သုံးနေထိုင်နိုင်ပါ၏ယောဂီတို့အခုကိုယ်တိုင်ဆရာသမားညွှန်ပြတဲ့အတိုင်းပြစ္ဆုတ်ပံတဲ့တယ်လေးရှင်းမှတ်လို့ ယုံနာရဲ့အဖြစ်ဖြစ်သဘောဒီအိဋ္ဌနုပတနာဉာဏ်လေးပေါ်ပြီဆိုရင်ဒီပုဂ္ဂိုလ်ဓမ္မပီတိတွေဖြစ်လာပြီဓမ္မပီတိတွေနှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်လာပြီအဲ့ဒီပီတိမှလည်းပဲခွန်ကြီးတို့၅မျိုးရှိတယ်ခုရကပီတိခဏိကပီတိအောက်ကန္တိကပီတိပုပ္ပေကပီတိဖရဏပီတိပီတိဘယ်နှမျိုးလဲ ၅မျိုးမိမိရဲ့တတိသမารီအားကောင်းရင် ကောင်းသလောက်ပဲဘာသိရင်သိသလောက်ပဲခုရကပီတိဆိုတာကချက်သိမွေးခြင်းနေဖြန်းနေတစ်ချက်အဲဒီတော့တစ်ချက်တော့ထယုံလေးနဲ့ဖြစ်သွားတယ်တစ်ချက်တော့ဖြန်းဆိုပြီးတော့ချက်သိမွေးခြင်းနေထသွားတယ်သင်္ပေဝါမြောက်မှုနေခဏိကပီတိဆိုတာကတစ်ချိန်လေးနဲ့မပြီးဘူး ဆင့်ကဆင့်ကနှစ်ကြိမ်သုံးကြိမ်ဖြစ်သွားတယ်နှစ်သိမ့်ဝမ်းရောက်မှုပီတိဖြစ်တဲ့မွင်းရင်းတွေခြံကနေခြံကနေဖြစ်တယ်ဒါကမိမိတို့တတိတမာရီအားပေးနေတဲ့အချိန်လေးအားနေတဲ့အချိန်လေးပေါ့အားကောင်းလာပြီဆိုရင်အောက်ကံဒီကပီတိတကောလုံးတကောလုံးဒီမှာလွှမ်းခြုံသွားတော့မလောက်ဘူး ခေါင်းပိုင်းကနေစပြီးဖြစ်ပေါ်လာရင်အောက်ပိုင်းတကူလုံးအောက်ပိုင်းကစဖြစ်ပေါ်လာရင်တကူလုံးအပေါ်ပိုင်းတကူလုံးကိုလွှမ်းခြုံသွားတော့မလို့နှံ့အပြားဖြစ်ပေါ်သွားဒါကိုအောက်ကန္တိကပီတိလို့ခေါ်တယ်။ဒါယောဂီပုဂ္ဂိုလ်ဟာဒီဖြစ်တဲ့ဉာဏ်တွေရလာပြီအနိစ္စနုပဒနာဉာဏ်တွေရပြီဆိုရင်ဒီပီတိတွေလာတော့တာ။ဘာကြောင့်လဲဆိုတော့ခုမိမိရှုနေတဲ့အရှုကအာယုံကို ရှုတိုင်းရှုတိုင်းဟာထိုင်ပြီးတော့ဖောင်းအာယုံလေးရှုလိုက်လေဖြစ်ပြီးဖြစ်ပင်အာယုံလေးရှုလိုက်လေဖြစ်ပြီးဖြစ်ပူတဲ့အာယုံလေးရှုလိုက်လေဖြစ်ပြီးဖြစ်အေးတဲ့အာယုံလေးရှုလိုက်ဖြစ်ပြီးဖြစ်လှုပ်တာလေးရှုလိုက်လေဖြစ်ပြီးဖြစ်အတန်ကြားတာလေးရှုလိုက်လေဖြစ်ပြီးဖြစ်အဲ့ဒီလိုမငြင်းတဲ့သဘောကြီးတွေတွေ့နေတဲ့အခါကလည်းကြတော့ရသော်ဘုရားကဟောထားတယ်သဗ္ဗေသင်္ခါရအနိစ္စ ရုပ်တရားနံတရားသင်္ခါရတရားတွေဟာအနိစ္စမမြဲဘူးကွာလို့မြတ်စွာဘုရားဟောတယ်။ခဲအခုယောဂီတို့ကခန္ဓာဉာဏ်စိုက်ပြီးပေါ်ပန်းရှုနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားဘုရားဟောနဲ့ကိုယ်တွေ့နဲ့ကန့်ညီသလားမကန့်ညီဘူးလား။ကဲအဲ့ဒီလိုဘုရားဟောနဲ့ကိုယ်တွေ့နဲ့ကန့်ညီပြီဆိုရင်အခုတွေ့ရတဲ့တရားအစင်မှန်ပဲ။ နာနာမြတ်စွာဘုရားဟောတဲ့တရားတွေငါအခုအားထုတ်နေတဲ့တရားလေးလားအမှန်ကန်တယ်။ငါတွေ့နေတာတွေကဘုရားဟောနေကြင်နေတယ်ဆိုတော့ဝမ်းသာမလားဝမ်းနည်းမလား။အဲဒီမှာပီတိတွေဖြစ်တာပဲ။ဒီမှာဝမ်းသာမှုပီတိတွေဒါဒီပီတိတွေဖြစ်လာတာအားကောင်းရင်အားကောင်းမတော့ဖြစ်လာ။ဥပ္ပေကပီတိဆိုတာအားကောင်းလာတဲ့ခက္ကနာကြောင့်တကူလုံးခန္ဓာကိုယ်ကြီးဟာအပေါ်ကိုမြောက်ကျွမ်းပြီးတော့ပေါ်တယ် အဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်နေတဲ့အခါမှာအောက်ကကြမ်းတဲ့ကိုထိတယ်မထင်တော့တဏှာကြီးကုံဆုံးသွားတာလည်းသူမသိနိုင်ဘူးနှစ်နာရီကုံဆုံးသွားတာလည်းသူမသိနိုင်ဘူးအဲ့ဒီမှာပီတိတွေနဲ့ပုပ်ပေကပီတိတွေနဲ့ခန္ဓာကိုယ်ကကြွနေတဲ့အခါအောက်ကဆင်းရဲတဲ့ဝေဒနာတွေထင်ရှားသေးရလားမထင်ရှားတော့ဘူးဒီခန္ဓာကိုယ်ကြွပြီးပေါ့နေပြီ အဲဒီမှာဆင်းရဲတဲ့ဝေဒနာတွေမထင်ရှားတော့ဘူးဆိုတဲ့အခါကျတော့တဏှာကြီးထိုင်လို့လည်းမပင်ပါဘူးဆင်းရဲနှစ်နာရီရှုမှတ်လို့လည်းပင်မမှုဆင်းရဲမှုရှိတယ်အဲဒီမှာ၃နာရီအချိန်နေကုန်သွားလို့လည်းသူ့မှာပင်မမှုဆင်းရဲမှုရှိတယ်အဲကြောင့်လေခန္ဓာကိုယ်ကြီးကအပေါ်ကိုချွာပြီးတက်နေတချို့ပုဂ္ဂိုလ်ကကျမ်းနဲ့လွတ်နေတယ်လို့တချို့ကတထွာလောက်လွတ်နေတယ်လို့တချို့ကတမိုက်လောက်လွတ်နေတယ်လို့တချို့ကတထောင်လောက်လွတ်နေတယ်လို့ အပေါ်ကိုကြွတက်နေတယ်လို့ပဲခန္ဓာကိုယ်ကြီးကအပေါ်ကိုညှောက်ကြွလင်းနေလားပေါ့နေလားပေါ့ခန္ဓာကိုယ်ကြီးကကြွဒါဥပေက္ခပိတိအဲ့ဒီလိုဥပေက္ခပိတိတွေဖြစ်နေပြီဆိုရင်ဒီယောဂီကဒီတရားအမှတ်တွေလွတ်လို့ရသေးလားလုံးဝကိုမရတော့အမြဲတမ်းရှုမှတ်နေကြတော့လားနောက်ပြီးတဲ့အားကောင်းလာတဲ့အခါကျဗာရဏပီတိ ခရဏပီတိဆိုတာကမိထားတဲ့မျက်စိလေးကိုမဖွင့်ကျင်တော့မိထားတဲ့မျက်စိလေးကိုမဖွင့်ကျင်တော့ဘူးဆိုတော့ခါကျတော့တရားအားထုတ်နေတဲ့အချိန်ကြီးဟာနှာလေးလားအကြာကြီးလားအကြာကြီးပဲတခါမဖွင့်ကိုမဖွင့်ကျင်တော့ဒီယောဂီတွေဖြုတ်သွားလဲသူကမှတ်နေကြတာယောဂီတွေပြန်သွားလဲတရားကမဖြုတ်ချင်သေးဘူးမှတ်နေကြတာယောဂီတွေကအဆောင်ကနေပြန်ရောက်လာပြီဒါလည်းပဲဒီမှာမှတ်ရတယ် ဒီလောက်တော့အချိန်ကြီးကြာကြီးရှုမှတ်နေပြီလေလို့သူ့မှာပင်ပန်းနေတာဆင်းရဲနေတာရှိသေးရလားလုံးဝကိုမရှိတော့အပီတိရဲ့သဘောဘာရဲ့သဘောလဲအခုယောဂီတို့ကဒီပီတိလေးတော့တော့မရသေးဘူးတခါရင်ခြုံငိမ့်နေပြီခဏတော့ကြောနေကြပါဒီမှတ်စရာအာယုရောမှတ်စရောတတိတော့မရှိတော့ဘူးကြောက်သွားလို့တရားလေးဘာပီတိလေးတော့တို့မှမတွေ့ရသေးဘူးတို့က ချုပ်ငင်းနေတယ်သူဟုတ်တယ်ဘုန်းကြီးအဲ့သူတို့မြန်တမက်ကလေးတာတမက်ရပြီနမက်ရပြီပြောရရင်ဘုန်းကြီးဘယ်လောက်နာမည်ကြီးမလဲလေနာမည်တော့တော်ကြီးသွားမှာပဲသိကြအဲ့လိုမပေးနေတဲ့ပုဂ္ဂိုလ်တွေနာမည်ရတာပဲဒီခေတ်မှာဘုန်းကြီးတော့မပေးရဘူးဘုန်းကြီးကတော့မပေးရဘူးကိုယ့်ဟာကိုယ်ပဲသိကိုယ်ဉာဏ်ဆင်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရဆိုတာကိုယ့်ရဲ့ဉာဏ်ဆင်ကိုကိုယ့်ဟာကိုယ်ပဲဆုံးဖြတ် တကယ်တော့တကယ်မဲ့ဆိုင်သွားပြီဆိုရင်အဲ့ဒီမဲ့ကိုဘုန်းကြီးတို့မှန်မှန်မှန်ဆိုတာမှတ်ကြောက်ရှိတယ်တရားမှတ်ကြောက်ရှိတယ်အဲ့ဒီမှတ်ကြောက်နဲ့တိုက်ကြည့်ရမယ်အဲ့ဒီမှတ်ကြောက်နဲ့တိုက်ကြည့်ရမယ်တိုက်ကြည့်လို့ဒါတွေပယ်တဲ့ပယ်လိုက်တဲ့သံယောဇဉ်တွေပယ်နိုင်တယ်ဆိုရင်ဓမ္မနည်းလို့ပြောရမှာပြည့်စုံတဲ့ပြည့်စုံတိုက်တဲ့ဂုံအင်္ဂါတွေနဲ့ပြည့်စုံနေပြီဆိုရင်မှန်ပြီလို့ပြောရမှာ အဲ့လိုမဟုတ်ဘဲနဲ့တတိတော်မှတ်စရာအာရုံတော့မရှိတော့ပြတ်သွားပြီဒါတော့လည်းတော့ဘုန်းကြီးဟုတ်ဘာမှမပြောရဘူးလုံးဝမပြောရဘူးကိုယ့်အကိုသိငိုက်သွားလို့ဖြစ်သွားတာလည်းဖြစ်တာတတိလက်သွားရင်လည်းမှတ်စရာလည်းမရှိတော့ပြတ်သွားတာအဲ့ဒါကြီးကိုဘုန်းကြီးတို့တွားပြီးတော့မဲ့လို့ဆုံးဖြတ်ရဲဒါကြောင့်ဒီဥရိယဘေယညံတော့အဖြစ်ပြည့်သိရအနိစ္စနုပဒနာညံတော့ ကိုယ်တိုင်တွေ့နေတဲ့ပုဂ္ဂိုလ်တောင်မှဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုပီတိတွေနဲ့တခါလေရှုမှတ်မှုတတိတွေကိုမလွတ်တော့အမှတ်တွေသိပြီးကောင်းအဲ့တော့ထိုင်ရှုမှတ်နေတဲ့ခံမှလည်းတဏှာကြီးနှစ်နာရီသုံးနာရီချမ်းသာနေတာရပ်ပြီးရှုမှတ်တဲ့ခံမှလည်းပဲနှစ်နာရီသုံးနာရီချမ်းသာနေတာဈဉ္ဉံလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကလည်းပဲဈဉ္ဉံနှစ်နာရီသုံးနာရီလျှောက်လို့လည်းဘာဖြစ်တော့ချမ်းသာနေတာ ဒါကြောင့်မို့ဒီဓမ္မပီတိကြီးရပြီဆိုရင်ထိုင်ရင်ကြရင်သွားရင်ဖြောင်းရင်ဘယ်ဣရိယာပုနဲ့ပဲရှုရှုချမ်းသာမလားဆင်းရဲမလားဒါကြောင့်ဓမ္မပီတိဒုက္ခံတေတိဝိပဒံဒေနစေတတံဓမ္မပီတိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပီတိကိုရသောသူသည်ဒုက္ခံတေတိချမ်းသာသာအိပ်စရာပါပေ၏ ဒုက္ခတေတိတွားရမှလည်းချမ်းညာတာတာရရမှလည်းချမ်းညာတာတာခံရအိယာမှလည်းချမ်းညာတာတာရပထလေးဒီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ပန္နိတောပန္နိတောဝါကြောင်းကျိုးသိမြင်ပညာရှင်သည်သာလျင် ပန္နိတောပန္နိတောဝအမြဲမပြတ်တလည်းကခါသာရှုမှတ်နိုင်ပါသည်ဝိပဿနာပညာအရှင်ဒီသာလျင်အရိယပဝိရိတေဘုရားသရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချူတာဟောကြားတော်မူအပ်ပါ၏သောဓမ္မေမဉ္ဇဉ်ဤအပေါင်းအဖို့ဘောရိတခိယတရားတော်၌ ဝိပတန္တိနာကိလေမြူမင်းညစ်ကြီးတို့မှာကင်းဝေးမတင်ကြည်လင်သန့်ရှင်းသောစေတသာအမြဲမပြတလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ချင်းပရဏိယောညမှာဘေခာမဆိုင်အချိန်တိုင်းနိုင် သမတိမွေလျောပျော်ပိုင်းနေချိုင်အာရသဘောကြပိုင်ပိုင်လေးထိုင်နိုင်လေကုန်တော်တတိဒီတော့ဘုန်းကြီးတို့ယောဂီများခုတတိပဌာနိလအတိုင်းရှုမှတ်လို့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌာန်တရား၄ပါး ဒီတတိပဒတရားနိလန်တိုင်ရှုမယ်ပွားမယ်အားထုတ်မယ်ဆိုပါရင်ရှုမှတ်ပွားများ အားထုတ်လို့ဒီအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်လိစ္ဆာနုပတနာဉာဏ်ရပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာထိုင်ရမှာဖြစ်စေရရမှာဖြစ်စေသွားရမှာဖြစ်စေလျောင်းရမှာဖြစ်စေရှုမှတ်မှုတတိလေးမြဲနေတဲ့အတွက်ကြာကိလေသာ ဝင်ခွင့်ရသေးလား ကိလေသာဝင်ခွင့်မရတော့တဲ့အတွက်ထိုင်ရင်ပဲဖြစ်စီရရင်ပဲဖြစ်စီသွားရင်လျောင်းရင်ပဲဖြစ်စီဆင်းရဲမလားချမ်းသာမလားဒီရှုမှတ်မှုလေးမြဲနေပြီဆိုရင်အချိန်တိုင်းဘုန်းကြီးတို့မှုလျော်ပျော်ပိုင်းနှစ်ချိုက်သဘောကျအာရပိုင်းပိုင်းလေးထိုင်နိုင်တယ်ထိုင်ပြီးရှုမှတ်ရင်းနဲ့လေးပဲချမ်းချမ်းသာသာပဲရပ်ပြီးရှုမှတ်နေရင်လေးပဲချမ်းချမ်းသာသာပဲ ဈဉ္ညာသွားရင်လည်းရှုမှတ်နေရင်လည်းပင်မနေဆိုတာမရှင်းညာတာတာဘုရားတို့ရသော်ဘုရားရှင်ရဲ့အကြောင်းတကာဖြစ်တဲ့ဗေမတာရမင်းကြီးကြည့်လေဘသူပါလိမ့်မယ်ဗေမိတာရမင်းကြီးဟာသားတော်ဖြစ်တဲ့အစတတကဌိနစီစဉ်လူချင်းလို့မင်းစီစဉ်လူချင်းလို့ ဖသမီးတို့ကြီးကိုထောင်သွင်းအကျဉ်းချပြီးအစာနဲ့ရေငတ်ထားလိုက်တာအဲ့ဒီလိုထောင်သွင်းအကျဉ်းချပြီးအစာငတ်ရေငတ်ထားတဲ့အခါကျတော့ဘာမှစားစရာမရှိဘူးစားစရာဝေရောစားလည်းမရှိဘူးတောက်တော့ရေလည်းမရှိဘူးအဲ့ဒီအချိန်မှာဒီဗိနိတာရမင်းကြီးဟာမြတ်စွာဘုရားရှင်ရဲ့တတိသာဝကပြီးပြီ သူ့ရဲ့အကျဉ်းခန်းထဲမှာဈဉ္ညာရှောင်ပြီးတော့ရှုမှတ်နေတယ်ဘယ်လိုရှုမှတ်နေလဲဈဉ္ညာရှောင်ပြီးရှုမှတ်နေတာအဲ့ဒီမှာဈဉ္ညာရှောင်ပြီးတော့ရှုမှတ်နေတာတရက်နေလဲအစာမစားတာကြာလာမသိနိုင်တရက်နေလဲနတ်ရောမစားသေးဘူးနောက်တရက်လဲနတ်ရောမစားသေးဘူးအဲ့ဒီမှာမင်းကနေပြီးတော့ဘယ်လိုလဲခမည်းတော်ကြီးနိုင်ပါစံမီလာကြည့်လိုက်မစံနေပါဗျာ ခမည်းတော်ရင်နိုင်စွာစံမေလာကြည့်မစံလေးပါဖေ။နောက်ဆုံးပညာရှိမှတ်ကိုမေးတယ်ဘာကြောင့်လဲလို့မေးတော့ဈဉ္ဉံဣရိယာပုညတာပြီးတော့ဓမ္မပီတိတရားပီတိကြီးရနေလို့ပါဗျာတရားပီတိလေးနဲ့နေရရင်အစာမစားလဲပဲနေနိုင်တယ်ခုဘုန်းကြီးတို့ယောဂီများဘယ်လိုနေတယ်မသိဘူးဟုတ်လား ပုံပေါင်းလေးကောက်တာနောက်ကျနေရင်တောင်တည်ပြီးမနေမငြိမ်တော့ဘူးလှုပ်လာကောင်းလေးတွေပြုတိပြုတိထွက်ကြည့်လာဟိုမှာတကယ်ဓမ္မပီတိလေးရနေပြီဆိုရင်ထွင်းမစားပဲအစာမစားပဲပွဲတော်စားမတည်ပဲနေနိုင်တယ်အဲ့ဒီမှာဈဉ္ဉံဣရိယာပုမြတ်တာပြီးတော့ရပောင်းများစွာအစာငတ်ရေငတ်နေပြီမဲ့လို့လည်းပဲဒီဓမ္မပီတိလေးနဲ့နေလိုက်တာအသက်မတည်ဘူးလက်ရောမစားဘူး ဒါကြောင့်ဈဉ္ဉံဣရိယာပုဟာကျမ်းမာပြီးတော့အသက်တိုမလားရှည်မလားဒါကြောင့်အသက်ရှည်ခြင်းနဲ့အသက်ရှည်ရှည်နေခြင်းနဲ့ကျမ်းမာခြင်းလေဆိုရင်ဈဉ္ဉံဣရိယာပုရှုမှတ်ဖို့မလိုအပ်ဘူးလားသိလိုအပ်တာဈဉ္ဉံဣရိယာပုအလုံးကိုလိုအပ်တယ်ဒီဈဉ္ဉံပီတိလေးကတကယ့်ကိုဓမ္မပီတိတွေကခန္ဓာကိုယ်ကြီးပေါ်ပါတယ်ဆိုတာကြီးလည်းပဲဘုန်းကြီးတို့ဒီမှာ ခန္ဓာကိုယ်ကြီးပေါ်ပါတယ်ဆိုတာလည်းပဲဟိုးတခင်ပုဂ္ဂိုလ်ကြီးလည်းပဲလေခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားလက်ထက်ကဟိုမှာမင်းကြီးဆိုရင်မြတ်စွာဘုရားကိုဖူးဖို့သွားရင်းကနေပြီးတော့ဓမ္မပီတိတွေနဲ့ပဲဘုရားရှင်ရဲ့ဂုဏ်တော်တွေအာယုံပြု ပြီးတော့တွားရင်းနဲ့ပဲအဲ့ဒီမှာအဲ့ဒီမင်းကြီးဆိုရင်ဟိုမြစ်တွေဖြတ်ပြီးသွားတာတောင်သူ့ရဲ့မြင်းခွာမှာရေမစဘူးလို့ဆိုတာအဲ့ဒါပီတိရဲ့သဘောလေး ဒါဘုရားရှင်ရဲ့ဂုဏ်တွေကိုအာယုံပြုပြီးသွားတဲ့အခါပီတိတွေဖြစ်ရင်အဲ့ဒီပီတိရဲ့သဘောကြီးခန္ဓာကိုယ်လေးနေတာလားပေါ့နေတာလားခန္ဓာကိုယ်ဟာပုတ်ကျွမ်းပြီးတော့အောက်ကကိုလွတ်နေတာအောက်မှာဘာမှမရှိတော့အဲ့ဒီလိုပီတိရဲ့သဘောကြီးအဲကြောင့်မို့ဒီမှာတကယ်ရှုမှတ်ပွားများအားထုတ်လို့မြတ်စွာဘုရားဟောတဲ့ကိုယ်တွေနဲ့ဘုရားရှင်ကတပ်ပြသင်္ခါရအနေစာရုပ်တရားနဲ့တရားတွေမမြဲဘူးဟောတယ်ခုမိမိကလည်းခန္ဓာဉာဏ်စိုက်ပြီးရှုနေတယ် ထိုင်ရင်းနဲ့ရှုနေတယ်၊ရံရင်းနဲ့ရှုနေတယ်၊သွားရင်းနဲ့ရှုနေတယ်၊လျောင်းရင်းနဲ့ရှုနေတယ်။အဲဒီလိုရှုမှတ်နေခြင်းမှာပဲဒီရှုမှတ်တဲ့အာယုံရောရှုသည့်စိတ်ကလေးရောပေါ်ပြီးပြောက်ဖြစ်ပြီးပြက်နေလို့မမြဲတဲ့သဘောကိုကိုယ်တိုင်ကတွေ့ပြီးဆိုရင်တရားဟောနဲ့ကိုယ်တွေ့နဲ့ကိုင်းညီသလားမကိုင်းညီဘူးလားကိုယ်တို့နဲ့ကိုင်းဝမ်းသာမလားဝမ်းနည်းမလား ဒီဝမ်းသာမှုဆိုတဲ့ပီတိဒေါမနတာကြီးဖြစ်တာဒါပီတိကြီးဖြစ်တာဒါကြောင့်မို့ဘုန်းကြီးတို့ရှင်ဘုန်းတော်ဓမ္မမိသားစုများကိုမိမိကြိုးစားပွားများအားထုတ်တဲ့အခါမျိုးလေးမှာအောက်ဖြင့်ဒီကမ္မပီတိလေးတော့ရစေခြင်းနဲ့ဒီလောက်တော့အောက်ဖြင့်ရသွားစေခြင်းနဲ့ဓမ္မရတ္တတရားရဲ့အရာသာလေးကိုကိုယ်တိုင်တွေ့သွားစေခြင်းနဲ့ ကိုယ်တိုင်ဒီယုံနာရဲ့အဖြစ်ပြသဘောလေးကိုကိုယ်တိုင်ဉာဏ်နဲ့သိသိချာချာတွေ့သွားစေခြင်းအဲဒီလိုကိုယ်တိုင်ဉာဏ်နဲ့တွေ့ပြီးဖြစ်ပြသဘောကြီးကိုကိုယ်တိုင်ဉာဏ်နဲ့တွေ့ပြီးဆိုရင်ဘုန်းကြီးတို့ယောဂီများရဲ့တရားတရားတွေဘုန်းကြီးတို့ရော့သွားမလားတိုးတက်လာမလားဘုရားပုံမှာယုံကြည်မှုဆိုတဲ့တရားတရားတွေပူပြီးအကောင်းဟိုတုန်းကတရားအမထုတ်ခင်တုန်းကမိမိဘုရားပုံမှာယုံကြည်မှု တရားပေါ်မှာယုံကြည်မှုသံဃာပေါ်မှာယုံကြည်မှုအဲ့ဒီယုံကြည်မှုဟာအခုတရားအားထုတ်လို့အောက်ထက်ဒီဥရိယဗျာဉာဏ်လောက်ရပြီးတော့အဖြစ်ပြဉာဏ်လေးလောက်ရပြီးတော့ဒီအနိစ္စနုပဒနာဉာဏ်လေးလောက်ရပြီးဓမ္မပီတိကိုယ်တိုင်ခံစားလို့ဓမ္မရတ္တတရားရဲ့အရသာတွေပေါ့စောစောကပြောသလိုခန္ဓာကိုယ်ကြီးချွန်းပြီးတော့ပေါ့ ဒါရင်လားဆိုတော့ဒီမှာရှုမှတ်နေခြင်းချိန်ခါကာလမှာဩဘာတိဇေဝအလင်းရောင်မိမိရဲ့ခန္ဓာကိုယ်ပတ်ဝန်းကျင်မှာအလင်းရောင်သို့မဟုတ်ခန္ဓာကိုယ်ကနေပြီးတော့အလင်းရောင်တွေဖြာထွက်နေတယ်ခန္ဓာကိုယ်ကြီးကိုအလင်းရောင်တွေနဲ့ဝိုင်းရံနေတယ်တကယ်ကိုမိမိရဲ့ဒီမှာခန္ဓာကိုယ်ကြီးကိုဟိုးအင်မတန်အင်အားကောင်းတဲ့အလင်းရောင်ကြီးထိုးထားတယ်အဲ့ဒီအလင်းရောင်ထဲမှာကိုယ်တရားထဲရှိနေတယ် အဲ့ဒီလိုအလင်းရောင်နေထူးထူးခြားခြားတွေဖြစ်မိမိရဲ့ဒီမှာဉာဏ်တွေကဆိုရင်လည်းပဲရှုမှတ်တဲ့ဒီဖောင်းမှုပိန်မှုအာယုံလေးရှုနေစမှာပဲဟိုကပူတာလေးပေါ်လာရင်လည်းပူတာလေးရှုပြီးဖြစ်သွားတယ်။အေးတာလေးပေါ်ရင်လည်းအေးတာလေးရှုပြီးဖြစ်သွားတယ်။အေးတာလေးရဲ့ဖြစ်ပြီးပြတ်သွားတာလေးကိုယ်တိုင်သိလိုက်ရတယ်။ဒီလိုပဲခန္ဓာကိုယ်မှာလှုပ်ကနေရွာကနေမြက်ကနေပေါ်လာတာလေးတွေကိုလည်းပဲအကုန်လုံးသိသွားတယ်။အဲ့လိုဉာဏ်ကလေးတွေဖြည့်နေတယ် အဲ့လိုထင်းမြက်ပြီးတော့နှစ်သိပ်ဝမ်းမြောက်မှုတွေရှုတိုင်းရှုတိုင်းရဲ့ဖြစ်ပြီးဖြစ်နေတဲ့သဘောတရားလေးတွေတွေ့တွေ့နေတဲ့အခါကဏ္ဍကြတော့ဟောဝမ်းသာဝမ်းမြောက်ဝမ်းမြောက်မှုပီတိတွေကဖြစ်ပြီးတော့ခန္ဓာကိုယ်ကြီးကလည်းလေဟိုတုန်းကလေးပြီးမနေဥစ္စာပြီးအာထုဇ္ဇယောဂီများမှာတော့ခန္ဓာကိုယ်ကြီးအပေါ်ကနေပြီးတော့အလေးပင်ကြီးဖိထားသလိုခံစားရတယ် တခါတရံမှာတဦးတယောက်ကနေအပေါ်ကနေပခုံးတစ်ဖက်ပေါ်ကနေတခါလေလက်ထောက်ပြီးအပေါ်ကဖိချတယ်လို့ပဲခန္ဓာကိုယ်ကတပြေးပြေးအောက်ကိုအောက်ကိုအောက်ကိုအောက်ကိုချပါလေးလုံးတော့ဘလောက်ကြီးအောင်ဖိချသွားတယ်လေဆိုရင်ကိုယ့်ရဲ့ဒီမှာမင်းစီဟာကျမ်းညာတော့ထိနေတယ်တော့ပဲအသက်ရှူတွေကိုမွန်ပြီးချဒါအပေါ်ကနေအလေးပင်ကြီးဖိထားတယ်လို့ခံစားအခုဒီဖြစ်တဲ့ညာကိုရောက်ပြီးသိပြီဆိုရင်ကတော့ဖြင့်ခန္ဓာကိုယ်ကြီးကအဲ့ဒီလိုကိုမဖြစ်တော့ ဟောပြီးတော့ခန္ဓာကိုယ်ကြီးကြွနေတဲ့သဘောအဲ့ဒီသဘောတွေကိုယ်တိုင်ခံစားရအဲ့လိုမြတ်သိဝမ်းမြောက်မှုပီတိတွေရှင်းလာတဲ့အခါကလည်းကြတော့ဟောပတ္တတိအောက်ပိုင်းခန္ဓာကိုယ်မှလည်းပဲဆင်းရဲတာမရှိတော့စိတ်ထဲမှာလည်းပဲဘာအပူပါတော့ကံမှမလာတော့ဟိုတုန်းကတော့ေငါသားအတွက်သမီးအတွက်ပစ္စည်းအတွက်ခင်မုန်းအတွက်ဇနီးအတွက်ကိုယ့်ရဲ့လုပ်ငန်းကိန်းကံတွေအတွက်စိတ်တွေကတခါအကုန်လုံးပူပင်ကြောင်းကြတယ် ခန္ဓာကိုယ်ကြီးကလည်းပဲတမာရီမရသေးတဲ့အခါကျတော့ဖောက်ပြန်ပြီးတော့ဝေဒနာတွေကပြင်းထန်ပြီးဆင်းရဲ။ညနေအခုဒီမှာဒီအဖြစ်ပြက်ဉာဏ်လေးကိုရလို့ပီတိပတ္တိတွေပီတိတွေဖြစ်နေပြီပတ္တိတွေဖြစ်နေပြီဆိုရင်အဲဒီကိုယ်ရောစိတ်ရောဟာငြိမ်းအချိန်ကြီးဘယ်လောက်ကြာလို့ကြာတော့မှမသိတော့ကာယဝိဝေက စိတ်တဝိဝေက ဒီနေ့ထိုင်နေတဲ့ဣရိယာပုဟာဘယ်နာရီကုံဆုံးသွားမှတောင်မသိတော့အခုဘုန်းကြီးတို့ယောဂီများမှာတော့နာရီက6လမျက်စိကနာရီကမထိုးသေးဘူးမျက်စိကအော်တိုမက်တစ်ပွင့်တော့ကျန်မျက်စိကအော်တိုမက်တစ်ပွင့်နာရီကမထိုးနိုင်မထိုးနိုင်တော့နာရီနဲ့ရံဖြစ်တယောက်ဖြစ်စိတ်ဆိုးသူများစိတ်ဆိုးကြရမရှိနာရီနဲ့စိတ်ဆိုးနေတယ် နာရင်နဲ့ပြန်ရံဖြစ်အဲ့ဒါတရားရှုမှတ်လို့အာယုံမိလို့လားမမိလို့လားဒီသမာဓိရလို့လားမရသေးလို့လားမရသေးလို့အခုဖြစ်ပြဉာဏ်ကိုရပြီးတော့နေတဲ့ယောဂီမှာကြတော့နာရီကိုကြည့်ကြရတော့မလို့တော့နာရီကိုအာယုံပြုကြရတော့မလို့တော့နာရီထိုးသွားလို့လည်းထိုးသွားမှမသိဘလောက်ကြာလို့ကြာမှလည်းမသိတော့အဲ့ဒီမှာကိုယ်ရောငြိမ်အေး စိတ်ကလည်းပဲငြိမ်ငြိမ်နေတယ်ကာယပတ္တိစိတ်တပတ္တိဒုက္ခဘယ်လိုချမ်းသာနဲ့မှ မတူအောင်ချမ်းသာနေတယ်တရားရှိမှနေရတရားဖြုတ်ကိုမဖြုတ်ချင်အောင်ချမ်းသာနေတယ်အဲ့လိုချမ်းသာနေတယ်ဆိုတော့ဘုန်းကြီးတို့ယောဂီများကတစ်ခါတည်းရမှာကိုကိုကိုအထင်ကြီးသွားတတ်တယ်ငါတော့နိဗ္ဗာန်မျက်မှောက်ပြုနေပြီဟာငါတော့တကယ်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုနေပြီ ဒါတော့သောတာပန်ဖြစ်ပြီးငါတရားသူတွေရပြီးကိုယ့်ကိုထင်ကြည့်နေတာဒီဥရိယဗျာဉာဏ်မှာလည်းပဲတကယ်ကိုကိုယ့်ကိုယ်ကိုအထင်ကြီးလောက်အောင်ကိုဖြစ်တဲ့ဉာဏ်ဒီဉာဏ်ကဒါကိုဘုန်းကြီးတို့ကျမ်းဂန်များမှာရတောရတောသမ္မာတတိခန္ဓာနံဥဒယပယံလဘတိပိတိပံမောဇံအမတတံဝိဇာနတံရတောရတောအကျဉ်အကျဉ်အခါ၌ သမ္မာတတိမမြဲခြင်းရဲ့သဘောပဲဟုဉာဏ်နဲ့ရှင်းအောင်ရှုမှတ်ဆောင်၏တတော်တတော်ထို့ထိုခါ၌သောသူယောဂီပုဂ္ဂိုလ်သည်ခန္ဓာနံဥပါဒနေခန္ဓာ၅ပါးတို့၏ဥဒယဘယံအဖြစ်နဲ့အပြစ်ကိုဥဒယခန္ဓာနံဥပါဒနေခန္ဓာ၅ပါးတို့၏ ဝါယုံနာတရားတို့ဤဥဒယပယံအဖြစ်နှင့် အပြက်ကိုတမ္မာတတိဥဒယပယံအဖြစ်နှင့်အဖြစ်ကိုတမ္မာတတိမမြဲခြင်းရဲ့သဘောပဲကိုဉာဏ်နဲ့ရှင်းအောင်ရှုမှတ်ဆောင်၏တရောထိုဒုက္ခ၌သောထိုယောဂီပုဂ္ဂိုလ်သည်ဣတိပါမောဇံနှစ်သိွှင်လံအာရဝမ်းမြောက်ခြင်းကို လဘတိရှုမှတ်မှုအကျိုးဆက်မှုတိုးတက်ပိုင်ပိုင်ရရှိနိုင်ပါ၏ယုံနာရဲ့အဖြစ်အပျက်ကိုသိမြင်တဲ့ဥဒယဗယဉာဏ်များရပြီဆိုရင်နှစ်သိမ့်ဝါမြောက်မှုပိပိပါမောက်စာတွေဒုက္ခတရားတွေစသည်ဖြင့်ရဖြစ်ပေါ်လာတယ်အဲ့ဒီချမ်းသာမှုဟာဘလောက်ချမ်းသာလဲဆိုတော့တန်တော်ပိတိပမောဇ္ဇာကိုရရှိခြင်းတည်းတဲ့ ဝိဇာမတံတရားအလုံးကျွမ်းအားထုတ်၏ယုံနံဖြစ်ဖြစ်ကို တို့တဲ့သိမြင်သူတော်စင်ယောဂီအပေါင်းတို့၏အမတံအရိယာနိဗ္ဗာန်မှတကားဘုရားတို့အရိယာမညာပူညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတာမှတကားတဲ့အမတံအရိယာနိဗ္ဗာန်မှတကားလူလောကနတ်လောကတို့၏ဘေချမ်းသာများနှင့်မှမတူဘယ်အပူနှင့်မှမဆန့် အယိတဝင့်ကိန်းတရဲ့အင်းကြီးချမ်းသာအဖြစ်ဖြစ်ပါပေ၏ဒီဥရိယဘယဉာဏ်ကိုရပြီးတော့ပိဋိပမောဇ္ဇဒုက္ခတရာစတဲ့တရားရဲ့အရသာဓုတွေတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုအရိယာမဉ္ဇဉ်ပူညာဆက်ရောက်နိဗ္ဗာန်မျက်မှောက်ပြုခြင်းမှတပါးလူလောကနတ်လောကမှာတော့ဖြင့်ဒီတော့ချမ်းသာတဲ့ချမ်းသာမှုမျိုးဘယ်လောကမှာမှရှာလို့မရဘူးတဲ့ ဒီဥရိယဗျာဉာဏ်ရဲ့ချမ်းသာမှုလူလောကမှာနေတဲ့လူတွေဟာစီစဉ်ဥစ္စာတွေနဲ့မိမိခံစားခြင်းနဲ့ကာမဂုဏ်အာယုန်တွေခံစားဘလောက်ချမ်းသာတယ်ပြောပြောဟောဒီဥရိယဗျာဉာဏ်ကိုရနေတဲ့ယောဂီရဲ့တရားချမ်းသာမှုမျိုးဓမ္မပီတိတော့ဘယ်တော့မှမချမ်းသာဘူးလေလက်ပြင်တာလောကမှာလက်တွေလက်စည်းစိမ်တွေစံစားနတ်သမီးပေါင်းများစွာနဲ့စံစားကာမဂုဏ်အာယုန်တွေစံစားခံစား ဒါပေမဲ့ဟောဒီဥရိယဘယဉာဏ်ချမ်းသာလို့တော့အဲ့ဒီနတ်တည်းချမ်းသာမရဘူးတဲ့ဒီဥရိယဘယချမ်းသာအရိယမညပူညာဖြင့်နိဗ္ဗာန်မျက်မှောက်ပြုတဲ့အဲ့ဒီချမ်းသာမှတပါးဒီဥရိယဘယဉာဏ်ချမ်းသာ တကယ့်အချမ်းသာဆုံးပဲတဲ့အင်းကြီးချမ်းသာအစ်စ်ပဲဒါကြောင့်ဒီဥရိယဘယဉာဏ်ကိုရပြီဆိုရင်အင်မတန်ကိုဘုန်းကြီးတို့ယောဂီများချမ်းသာ သိချမ်းသာတဲ့အတွက်ကိုကိုကိုလေးပဲအထင်ကြီးလောက်တယ်ကိုကိုကိုအထင်ကြီးပြီးတချို့ပုဂ္ဂိုလ်ကဘဝင်နေမြင့်နေဒါတရားသူရပြီဆိုပြီးတော့တခါနဲ့ကိုကိုစိတ်တွေမြင့်မောင်းပြီးတော့မြင့်မောက်ပြီးတော့ဘာဖြစ်လဲဆိုတော့တခြားယောဂီတွေနဲ့တောင်အတူတူတန်းမထိုင်ရင်တော့အောင်တန်းတခါနဲ့သူများနဲ့ရှေ့ကကြော်ပြီးတော့ထိုင်ခြင်းနဲ့ မရဘူးဒီတန်းထဲမှာညီညီထိုင်ရမယ်ဆိုရင်တောင်ဒူးလေးတော့သူများနဲ့ပို့လိုက်ရအောင်မှရှေ့ကိုရှေ့ထွက်ထိုင်လိုက်ခုလူတွေကဘုလူတရားမရသေးဘူးပေါ့သူကတော့တရားတွေရနေပြီကိုယ်တိုင်မျက်မှောက်ပြုပါပြီကိုယ်တိုင်တရားတွေ့နေပြီဆိုပြီးကိုယ့်ကိုယ်ကိုအထင်ကြီးတာအတိမာနဗမာနလေလွန်လွန်ကဲကဲကြီးကိုမာနတွေကြီးသွားတာလွန်လွန်ကဲကဲကြီးမာနတွေဖြစ်ပြီးတော့တခါလေ ဟိုလူနဲ့အတူမနေလို့ဒီလူနဲ့အတူမနေလို့အဲဟိုဟိုလူနဲ့ဆုံးဝိုင်းဆိုရင်တောင်မှကိုယောဂီတွေနဲ့အတူတူစားနေကြကိုမစားချင်ဘူးကိုတီးတဲ့တယောက်တည်းခွဲကြွေစေခြင်းနဲ့သိက္ခာနာတွေအကုန်လုံးဖြစ်လာတာအဲဒါမာနတွေတက်လာရောနော်နော်မရှိတော့အဲတခါတည်းမှအဲ့ဒီယောဂီပုဂ္ဂိုလ်များကိုယ့်ရဲ့တရားပြေးနေတဲ့ကမ္မထာဆရာတောင်မှပြန်ပြီးအကိတ်ခံပြီးကမ္မထာဆရာတော်ငါ့လောက်ဉာဏ်ဆင်းမှမြင်မှမလားဒီလိုတောင်အထင်ရောက်သွားတယ် အဲ့ဒီလိုတောင်ဆင်ရောက်သွားတယ်ကိုကိုကိုအထင်ကြီးသွားတယ်ကိုကိုကိုတကယ်ကိုတရားတွေတွေ့နေပြီဆိုပြီးတော့အဲ့မှာဘာကြောင့်လဲဆိုတော့ဒီဥရိယဗျာဉာဏ်ကိုရနေတဲ့ပုဂ္ဂိုလ်ဟာတကယ်ကိုပီတိပတ္တိဒုက္ခပတ္တိကိုစိတ်တွေငြင်းရင်းနေကိုစိတ်တွေငြင်းရင်းနေပြီဆိုတဲ့ကဈာကိလေသာတွေဝင်နိုင်သေးရလားလုံးဝမဝင်နိုင်တော့ဒုက္ခ သိကိုချမ်းသာနေတယ်ဆိုတဲ့ကမိတ်ထားတဲ့မျက်စိလေးဖွင့်နေလေလားစကားရောပြောကျင်လေလားအခုဘုန်းကြီးတို့ယောဂီများတခါလေကိုကိုကိုအထင်ကြီးတဲ့ပုဂ္ဂိုလ်ကအခန်းစီလိုက်စကားပြောနေတာအခန်းစီလိုက်စကားပြောနေတာဒီနေ့ပုဂ္ဂိုလ်ကအခန်းတွေဟောလောက်တိုင်းရဲ့သူ့အခန်းနဲ့ရှိတဲ့စားစရာရှိတဲ့ချိုရီပလင်းတွေထုတ်ပြီးတော့အမလီကျွေးမွေးပြီးအခန်းပြီးစကားပြောတော့တယ်သူကအဲ့ဒီလိုအခုတရားဒီမှာဥရိယတရားဉာဏ်ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်က ရှုမှတ်ဖို့တတိကိုမလွတ်တော့တတိရဲပြီးတော့နေတာအဲဒီလိုတတိမြဲနေတဲ့အတွက်ကြောင့်မို့စကားပြောခြင်းနဲ့ဆန္ဒတွေရောရှိသေးရလားဘာမှမရှိတော့ဘူးအမှတ်တည်းမြဲအဲဒီလိုအမှတ်တည်းမြဲနေပြီဆိုရင်ကိုကိုကိုကိုကအထင်ကြီးသွားအဲလိုကိုကိုကိုအထင်ကြီးသွားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့သာသနာမှာရှိခဲ့တယ်ဒီပစ္စုပန်ဝတ္ထုလေးတစ်ခုလည်းရှိတယ်ခွန်ကြီးတို့စိတ်ခွန်မှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ စိတ်ကုန်ရရွာဇာတိရရွာမှာအဲ့ဒီအချိန်မှာဆရာတော်ဘုရားကြီးတောင်မှစိတ်ကုန်မှရှိကောင်းရှိနေတယ်အဲ့ဒီအချိန်မှာရဟန်းတော်လေးတစ်ပါးတရားအားထုတ်ရင်းနဲ့ဒီဥရိယဗျာဉာဏ်ကောင်းကောင်းဖြစ်တယ်ဥရိယဗျာဉာဏ်ကောင်းကောင်းဖြစ်တော့ပိတိပတ္တိတွေအကုန်လုံးဖြစ်ပြီးအလင်းရောင်ထဲမှာကိုယ်တော်ဘာနဲ့ထိုင်နေရမှတ်စိတ်တွေကမြင်နေတဲ့အခါကျတော့သူ့တွေတာဝင်သေးရလားဗျာမဝင်တော့ဘာမှကိလေသာမဝင်တဲ့အခါကျသူဟာကိလေသာကင်းပြီ သူယဟနာဖြစ်ပြီလို့ကိုကိုကိုကိုအဲ့လောက်ဖြစ်သွားတာတော့အဲ့ဒီလောက်ဖြစ်ပြီးတော့သူ့ကမ္မဋ္ဌာန်းဆရာကတရားစစ်ဆေးဖို့ကြွလာတဲ့အခါဘုန်းကြီးတို့စိတ်ကုန်မှာသူ့เจ้าလေးတွေနဲ့သူအဲ့ဒီမှာကမ္မဋ္ဌာန်းဆရာကအဲ့ဒီเจ้าလေးတွေစီမှာတเจ้าစီတเจ้าစီကြွပြီးတော့တရားမေးတာတခါတည်းရမှာကမ္မဋ္ဌာန်းဆရာရှိရဲ့ကပြင်းလေးရှိတယ်เจ้าလေးရဲ့ရှေ့မှာဈဉ္ညာလေးရှိရင်ရှိတယ်တို့မဟုတ်ကပြင်းလေးရှိတယ်အဲ့ဒီမှာ ကမ္မဋ္ဌာန်းဆရာကြွလာရင်ထိုင်ဖို့ဆိုပြီးအခင်းလေးခင့်ခင့်ထားတယ်တခါတည်းမှာကမ္မဋ္ဌာန်းဆရာများကဒီလို မထိုင်တော့ဘဲနဲ့ခေါင်းရင်းဘက်ကနေသွားအဲခေါင်းရင်းပေါက်လေးဖွင့်တာခေါင်းရင်းဘက်မှာသွားပြီးတော့ခေါင်းရင်းကမတ်တရပြီးအတန်ပြုတယ်နောက်ကနားလေကျွမ်းကျင်တဲ့ပုဂ္ဂိုလ်ကပ္ပိယတယောက်ပါလေယဟန်ဆိုရင်ကပ္ပိယတယောက်ပါလေလူကမ္မဋ္ဌာန်းဆရာဆိုရင်ဘေးကအဖို့တယောက်ပါအဲလိုသွားပြီးတော့ ကမ္မထမ်းကြောင်းခေါင်းရင်းကနေပြီးတော့တရားမေးတာအဲဒီမှာအခုယဟန်တော်လေးကိုတရားမေးတဲ့အခါကျတော့ယဟန်တော်လေးကသူတရားတွေအာလုံးပြီးဆုံးသွားပါပြီသူတရားတွေအာလုံးပြီးဆုံးသွားပြီတရားမေးဖို့စစ်ဖို့စစ်ဆေးဖို့မလိုတော့ပါဘူးအာလုံးပြီးဆုံးပါပြီဆိုကြောင်းပြောလိုက်တော့ကမ္မထမ်းဆရာကလည်းအင်မတန်လိမ္မာပန်းနှက်တဲ့ကမ္မထမ်းဆရာဆိုတော့ရှင်ဘုရားတပည့်တော်ကိုအမျှဝေပေးပါရှင်ဘုရားတရားရပြီဆိုရင် အဲ့ဒီမှာဟိုကအမျှဝေဟိုကသာဓုခေါ်တယ်ဓမ္မဗျာတဲ့အရှင်ဘုရားတရားသူရတဲ့အချိန်မှဖြစ်နေတတိတော်တို့ဟိုဘက်ကအင်ကျင်းတော်စီတီတော်မြတ်ကြီးရှိပါတယ်တဲ့အဲ့တော့အရှင်ဘုရားအင်ကျင်းတော်စီတီတော်ကြီးကိုညမ်းနေ9နာရီအချိန်မှတတိတော်လာပြင့်ပါမယ်တဲ့အပြင့်လွတ်ပါမယ်အင်ကျင်းတော်စီတီတော်ကြီးကိုအရှင်ဘုရားတော်ထူတော်အောင်တရားသူရတဲ့အချိန်အမှတ် ပါရတဲ့အထိတ်အမှတ်နဲ့အထိတ်အမှတ်အဖြစ်နဲ့အဲ့ဒီမှာအင်းဉဏ်တော်စီတော်ကြီးဖူးဖို့ဖွင့်လိုက်တာညနေ၄နာရီလောက်ကစပြီးတော့အဲ့ဒီအင်းဉဏ်တော်စီတော်ကြီးရဲ့ဘေးကရေကန်ကြီးမှာစိတ်ခွန်ရွာရွာလေးကုန်းရွာတစ်ကုန်းစတဲ့အဲ့ဒီရွာတွေမှာရှိတဲ့တမီးပြိုလေးတွေကအဲ့ဒီကမှညနေဆိုရင်ရေလံခံရတာ ဒါတိရွာလုံးဘုန်းကြီးတို့ဒီမှာတောနယ်တွေမှာအဝီစီတွဲပါတွဲဆိုတာပြည့်ပြည့်စုံစုံမရှိဘူးဒီရေကံပဲရေခါရေရေကံရေပဲသုံးရအဲ့ဒီမှာဘုန်းကြီးတို့ဒီမှာအဲ့ဒီတောပြူပြူလေးတွေကတောရဲ့သမီးပြူလေးတွေကဒီရေကံနန်းဆင်းချိန်နဲ့အဝတ်သက်စားတဲ့တဏှာပန်းမှန်းလိမ့်ပြီးအလှပဆုံးပြုပြင်ပြီးတော့အဲ့ဒီမှာရေခတ်တာအဲ့ဒီရေကံနန်းရေခတ်ချိန်ကိုမှန်းပြီးတော့အဲ့ဒီမှာကမ္မထာနာသိရဆရာက အဲ့ဒီတရားသူရပါပြီတရားပြည့်စုံပါပြီဆိုတဲ့ဥစဉ်လေးကိုပြင်သွားပြင်သွားပြီးတော့အဲ့ဒီမှာစောင်းတန်းကြီးဖရာကြီးအောင်စောင်းတန်းကြီးရှိတယ်မဟာကြီးကျောင်းပေါက်ကနေပြီးတော့အဲ့ဒီဖရာကြီးအောင်စောင်းတန်းကြီးရှိအဲ့ဒီစောင်းတန်းလေးကနေပြီးပြင်သွားစကားတပြောပြောနဲ့ပေါ့အဲ့ဒီရေခတ်တဲ့စိတ်နှမ်းရောက်တဲ့အခါကျတော့အဲ့ဒီကမ္မထမ်းဆရာကဒီရေခံကြီးရဲ့သမိုင်းကိုပြောပြဒီရေခံကြီးဟာဒီစီဒီကြီးတည်တဲ့အခါကျတော့ ဒီမြေတွေကိုပုတ်လုပ်ပါတယ်ဒီမြေတွေကိုပုတ်လုပ်တဲ့အတွက်ကြောင့်မို့ဒီစေတီကြီးတည်တဲ့အခါမှာဒီမြေကိုတူးပြီးအုပ်လုပ်တဲ့အတွက်ကြောင့်တန်ရေကန်ကြီးဖြစ်တဲ့တမန်ကြောင်အဲ့ဒီမှာတခါလဲအကျက်တဝင့်ပြောပြပြောပြလို့စိတ်တိုင်းကြပြီဆိုမှကဲရှင်ဘုရားဖရာပေါ်ကြသူဘုရားသွားဘုရားကိုလက်ရရဲ့လက်ပြီးပူဇော်မယ်ဘုရားလက်ရရဲ့လက်အဲ့ဒီမှာလေဘုရားမှာဟိုတောက်တော်ရေပန်းရေချာကတ်တဲ့မိန်းကလေးတွေအများကြီးပဲဘုရားမှာလေ ကိုယ်အဲ့ဒီမှာဘုရားမှာလှည့်ပန်းပြီးတော့အဲ့ဒီမှာပန်းကပ်ရေချမ်းကပ်တဲ့ဒီကလေးတွေကလည်းအများကြီးအဲ့ဒီမှာလောက်ကန်နေကြအဲ့ဒီကနေပြီးတော့ဘုရားကနေဖူးပြီးပြန်လာပြန်လာတဲ့အခါကြောင့်ကြောင်းရောက်အဲ့ဒီဦးဇင်းလေးနေတဲ့ကျောင်းသားကမ္မထံကျောင်းသားရောက်ကမ္မထံဆရာကြီးကပို့ပို့ပြီးတော့ကဲရှင်ဘုရားတရင်သုံးရတော့ဒီလိုလဲသွားမယ်ရှင်ဘုရားဒီနေ့တရားထူးရတဲ့နေ့မို့ဆိုပြီးတော့ပြောတဲ့အခါ ဆရာကြီးရဲ့စောစောကအဲ့ဒီလိုပဲထင်မိပါတယ်အခုတော့မဟုတ်တော့ဘူးအခုတော့မဟုတ်တော့ဘူးရေကလန်းဖြတ်ပြလိုက်တာအမှတ်တွေပါဖြစ်သွားတာလွတ်သွားအဲ့ဒီမှာအမှတ်တွေလွတ်သွားပြီးတော့မှငုံနေတဲ့ကိလေသာအခါပြန်ပေါ်လာအဲ့ပြန်ပေါ်လာကမ္မထဆရာရဲ့ဒါလိမ္မာကျွမ်းကျင်မှုကမ္မထဆရာရဲ့လိမ္မာကျွမ်းကျင်မှုသူ့ကိုတရားရပြီဆိုတာကိုမရဘူးလို့မပြောဘူး သာဓုခေါ်တယ်အမျှဝေပါဆိုသာဓုခေါ်တယ်ပြီးမှသူ့ကိုတရားစမ်းတဲ့အနေနဲ့စမ်းတတ်တဲ့အနေနဲ့တခင်နေရာကိုခေါ်သွားလိုက်တယ်ခေါ်သွားပြီးတော့မှပြလိုက်တယ်အဲ့ဒီကအပြန်ကြတော့ကိုရိုလေးကပြန်ပြီးဝန်ခံတယ်သူတရားမပြည့်စုံသေးဘူးခုမှသိပါတယ်ဆိုတာပြန်ပြောတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဥရိယဗျာညာကောင်းကောင်းဖြစ်နေပြီဆိုရင်ကိုကိုကိုတကယ်ကိုတရားတွေပြည့်စုံပြီလို့ထင်ရလောက်အောင်ပဲကိလေသာတွေကမဝင်ဘူးဗျာမှတ်စိတ်တွေ မြဲလို့လားမမြဲလို့လားမှတ်စိတ်တွေမြဲနေတာဘုန်းကြီးတို့ယောဂီများအလွန်ကိုမှတ်စိတ်တွေကမြဲနေတာတတိတွေကလည်းပဲပို့ပြီးတော့မကောင်းဘူးလားတတိတွေကလည်းအမတန်ကောင်းတယ်တတိတွေကလည်းကောင်းတယ်အထုဝရိယစိုက်ပြီးတော့ကြောင်းကြစိုက်ကြရာကိုမလိုတာဘုန်းကြီးတို့ယောဂီများဥပထာနေစမိမိအာယုံတွေကိုခါရှာတရားမလို့ဒီအာယုံတွေကသူ့အတူပြေးဝင်ပြေးဝင်လာတယ်လို့ပဲကိုကဆောင်ပြီးရှုနေုံနဲ့ ထိုင်ပြီးရှူရှူရက်ရင်လည်းရှူရှူသွားရင်လည်းရှူရှူလျှောင်းရင်လည်းရှူရှူရှူကျင်တာလည်းရှူဒီမှာအာယုံကိုရှာကြရမလို့အာယုံတွေကတခါလေကိုယ့်စီကို ပြေးဝင်လာတယ်လို့ပဲအဲ့ဒီလိုကိုတတိတွေကကောင်းပြီးတော့နေတာအထူးရှာကြံစရာကိုမလို့မဆရာအာယုံတွေတခါလေတော့အသူအငြင်းအများထားပြီးတော့လေလေရှုနိုင်တယ်အဲ့ဒီလောက်ကောင်းပြီးတော့တရားအမှတ်တွေကမလွတ်ချင်တော့အောင် ကောင်းတဲ့အခါကျတော့လေတယ်တရား အချိန်တိုင်းအချိန်တိုင်းပဲဒီတိုင်းကောင်းခြင်းနေတော့တယ်ဒီတိုင်းပဲတရားအရသာကိုခံစားကျင်လာပြီဆိုရင်ဒီတရားပေါ်မှာမိမိကနှစ်သက်တာလားမနှစ်သက်တာလားအဲ့ဒါကိုနိကံတိလို့ခေါ်တယ်။ဒီနည်းပြောရရင်ဓမ္မရာဂဓမ္မနန္ဒီကိုတွေ့နေတဲ့တရားပေါ်မှာကိုပြန်နှစ်သက်နေတာအဲ့ဒီဟာကိုဘုရားတို့ယောဂီများကပယ်နိုင်ရအောင် အဲ့ဉာဏ်ဒီရာဂကိုပယ်နိုင်မှအဲ့ဒါကိုရှုမှတ်ပြီးတော့ပယ်နိုင်မှရှင်းဉာဏ်ကိုရောက်တယ်။အဲ့ဒါကိုမပယ်နိုင်သေးရင်ကတော့ရှင်းဉာဏ်မရောက်ဘူးဒီထဲမှာပဲလဲနေတယ်။ဒီထဲမှာပဲလဲနေတဲ့ယောဂီပုဂ္ဂိုလ်ကရှေ့ကိုမတိုးတက်တော့အဲ့ဒီမှာလဲနေ။ဒါပေမဲ့လို့လည်းပဲခွန်ကြီးတို့ယောဂီများဒီဥရိယဗျာဉာဏ်တော့အဖြစ်တက်ကိုသိတဲ့ဉာဏ်တော့ရလို့ဒီပုဂ္ဂိုလ်ဟာဒီတရားရဲ့အရသာလေးတွေကိုယ်တိုင်တွေ့ရတယ် ဓမ္မပီတိလေးတွေကိုယ်တိုင်ခံစားရတယ်။တရားရဲ့အရာကတကယ့်ချမ်းသာမှုကိုကိုယ်တိုင်ခံစားရပြီဆိုရင်ဒီတရားကို အာမထုတ်ခင်နေနိုင်သေးရဲ့လား။တရားကြိတ်တာကိုမနာဘဲရောနေနိုင်သေးရဲ့လား။လုံးဝမနေနိုင်ဘူး။အခုတရားကိုထပ်ခါတက်ကပြန်ပြန်လာပြန်ပြန်အားထုတ်ပြန်လာပြန်အားထုတ်မနေနိုင်။အဲ့ဒီပုဂ္ဂိုလ်ကြီးဟာကိုယ်တိုင်ဒီတရားအရာကိုကိုယ်တိုင်ခံစားရတယ် ကိုယ်တိုင်ခံစားရတဲ့အတွက်ကြောင့်တရားကိုလွတ်လို့မရတော့စိတ်မှာမိမိရဲ့မိသားစုအရေးဇာဝတ်နေရေးကျမ်းမာရေးဒီအရေးတွေကြောင့်မနှွဲမဆောင်တာလို့အိမ်ကိုပြန်အိမ်မှုကိစ္စတွေဆောင်ရရဒါပေမဲ့လို့အချိန်လေးမရလိုက်နဲ့အခွင့်လေးမတန်လိုက်နဲ့တန်လိုက်တာနဲ့တကယ်ငယ်တင်းကရိတ်တာသွားတော့တယ်အဲဒီမှာဒီတရားပဲပြန်ပြီးတော့အထုနေကြတော့အဲတော့တရားနဲ့ကင်းကွာပြီးတော့သိကြည်မနေကြတော့အားကြောင့်လေ တရားပေါ်မှာယုံကြည်နေခိုင်ရဲတာလားမခိုင်ရဲတာလားပို့ပြီးတော့တရားအမထုတ်ခင်တုန်းကတည်းပို့ခိုင်ရဲတာပို့ပြီးတော့အာကောင်းတာနောက်ပြီးတော့တန်ခါပေါ်မှာဘုရုံးကယဟန်တန်ခါနဲ့တွေ့လို့လေယုတရားမှမသိအခုဒီတရားတွေကိုကိုယ်တိုင်ကိုယ်ကြရှုမှတ်ရင်းနဲ့ပဲအဖြစ်ပြသဘောတွေကိုယ်တိုင်တွေ့အဲ့ဒီအဖြစ်ပြသဘောတွေကိုယ်တိုင်တွေ့ပြီးတော့ဓမ္မပီတိ တရားရဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေကိုယ်တိုင်တွေ့တရားရဲ့အရသာတွေကိုယ်တိုင်ခံစားရတဲ့ပီတိတွေပတ္တိတွေဒုက္ခတခါလေဩတရားချမ်းသာတယ်ချမ်းသာတယ်ဆိုတော့တကယ်ချမ်းသာတာပါလားဘယ်အပူမကိုကိုနာကိုမဆက်တော့ဘယ်ချမ်းသာနဲ့မှမတူအောင်ပေါ့လောကမှာလောကလူသားတွေဟာအကောင်းဆုံးဆိုတဲ့ဒီမှာအာယုန်တွေကိုအကုန်ခံစားနေကြတယ်ရူပါယုန်တထာယုန်ခန္ဓာယုန်ရတ္တယုန်ဖွတ်ထားပါတယ် ဒီအာယုံလေးကိုခံစားခဲ့ကြပေမဲ့တကယ်ဒီတရားအရသာနဲ့နှိုင်းယှဉ်လိုက်လို့ရှိရင်ဒီတရားအရသာကိုဘယ်အာယုံကမှမမီတော့အဲ့တော့ဒီတရားရဲ့အရသာအင်မတန်ချမ်းသာပါလားဆိုတာကိုယ်တိုင်တွေ့ရကိုယ်တိုင်သိရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအချိန်မရွေးဒီတရားကိုအားထုတ်နေတော့တာအိမ်မှာအချိန်ရရင်အိမ်မှာလည်းအားထုတ်နေတယ် ဘယ်တကယ်လို့များများအချိန်ရတယ်ဆိုရင်တရားကြောင်းတွေမှာသွားပြီးအားထုတ်တယ်။ဒီတဲ့ပိုပြီးအချိန်ရတယ်ဆိုရင်ဒီတဲ့စိတ်ငြိမ်တဲ့နေရာကိုရွေးချယ်ပြီးတော့အဲ့လိုနေရာမျိုးတွေမှာသွားပြီးအားထုတ်တာ။ဒီအဲ့ဒီလိုအားထုတ်ဖို့အတွက်ဒီအဲ့ဒီလိုဥရိယတရားဉာဏ်ဖြစ်တဲ့ဒီဉာဏ်လေးရလို့ရှိရင်ဓမ္မပီတိဆိုတဲ့ဒီနှစ်သိမ့်ဝမ်းမြောက်မှုပီတိလေးကိုယ်တိုင်ရသွားလို့ကိုယ်တိုင်တရားအရတာလေးခံစားရပြီဆိုရင် တရားအမထုတ်ပဲနေလို့ရသေးလားမရတော့ဒါကြောင့်ဘုန်းကြီးတို့ရှင်မင်းကိုဓမ္မမိသားစုများကိုဟုတ်ကဲ့ဘုန်းကြီးကဒီဥရိယတရားညာတော့ကောင်းကောင်းရပြီခြင်းတယ်တကယ်လို့ပါရမီတို့ရှိမယ်ဆိုရင်ရောဆက်အားထုတ်လိုက်ရင်အပင်လေးပါလွတ်နိုင်လောက်တဲ့တောတပတိမဉဏ်ဖူညာမရနိုင်ဘူးလားဆက်အားထုတ်ရနိုင်တယ်ဘာမှမကြောက် ဒီဥရိယဗျာဉာဏ်တော့ရပြီဆိုတော့ဟိုအထက်တဲ့ဉာဏ်လေးဆိုတာတော့မကြတော့ဆက်ပြီးတော့တကယ်ကိုအားထုတ်လိုက်လို့ရှိရင်ကတော့ဖြင့်ပါရမီပဲဆိုရင်အဲ့ဒီပုဂ္ဂိုလ်အပင်လေးပါလွတ်နိုင်တော့တဲ့သောတပတ္တိမညာပူညာရနိုင်တယ်သောတာပန်ဖြစ်နိုင်တယ်။ပါရမီတို့ရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တက္ကရာကအနာဂတ်ထိအောင်ရောမဖြစ်နိုင်ဘူးလား။ဒီတဲ့ပါရမီတို့ရှိမယ်ဆိုရင်ဘုန်းကြီးတို့ယောဂီများခိတ္တအာတော်ကုန်ခံပြီးတော့ ယန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဗျာကဲဝိမု ക്തി ဆိုတဲ့ဒုက္ခလွတ်မြောက်မှုချမ်းသာဘာချမ်းသာလဲဘာကလွတ်မြောက်တာလဲဆင်းရဲကလွတ်မြောက်တာဘာကလွတ်မြောက်တာလဲဆင်းရဲကလွတ်မြောက်တာအခုဘုန်းကြီးတို့ယောဂီများအခုတရားတွေအားထုတ်နေတာဆင်းရဲကလွတ်မြောက်သလားမလွတ်မြောက်သေးဘူးလားမလွတ်မြောက်သေးလို့ပဲခင်ဗျားတို့မျက်နှာကြီးရှုံးလိုက်မဲ့လိုက်ဖြစ်နေတာပေါ့ ဟိုဘက်ရွှေ့ရဒီဘက်ရွှေ့ရပြောင်းလိုက်ရွှေ့လိုက်တခါလေယောဂီအသိဉာဏ်ဆိုရင်ဟိုကလေးတို့ကစက်ခုတံပစားတယ်လို့ပဲခြေတော့ကိုပညာပြောင်းနေရတာကိုပဲ တခါလေအခါသာအကျင့်ကြီးဖြစ်ဒါခဏခဏပြောင်းခဏခဏပြင်နေရတယ်ဆိုတာဆင်းရဲလုံးလို့ပဲလေအခုဒီဝိမု ക്തി ဒုက္ခဆိုတာဒီဆင်းရဲအလုံးပေါ့ ဒီဆင်းရဲအလိုကာမဝဝိပါကဝကိလေသာဝဆိုတဲ့ဒီဝဆင်းရဲတွေကအာလုံးလွတ်မြောက်ပြီးတော့ချမ်းသာသွားပြီ။နောက်တာဘဝခန္ဓာမရတော့ဘူး။ကိုဆင်းရဲလေးလွတ်မြောက်သွားပြီ၊နာဆင်းရဲလေးလွတ်မြောက်သွားပြီ၊သိဆင်းရဲလေးလွတ်မြောက်သွားပြီ။အဲ့ဒီအိုနာသိဆင်းရဲတွေလွတ်မြောက်မှုချမ်းသာကိုရမယ်။အဲ့ဒီချမ်းသာရဖို့အတွက်ဘယ်တရားတွေအားထုတ်ရမလဲဆိုရင်အခုယောဂီတို့အားထုတ်နေတဲ့ဗာတရားလေ။ဒီပฏิပဋ္ဌာန်တရားပဲ။ ဒီတတိပဒံတရားကိုအားထုတ်ရင်ဘုန်းကြီးတို့ယောဂီများအရိယာမဉ္ဇဉ်လေးရနိုင်တယ်နိဗ္ဗာန်ထိအောင်လည်းမြတ်ပြုနိုင်ဘူးလားဗျာဒီဒီချမ်းသာတွေအကုန်လုံးရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးညွှန်ပြတော်မူတဲ့အတိုင်းကာယ ानु ပတနာကိုယ်မူရာလေးတွေတင်ရှားဖြစ်ပေါ်လာတဲ့ ကိုယ်မူရဆိုတာကိုထိုင်ပြီးရှုနေတာကိုယ်မူရပဲရက်ပြီးရှုနေတာရက်တယ်လို့ရှုတာကိုယ်မူရပဲသွားတယ်လို့ရှုတာကိုယ်မူရပဲလျှောင်းနဲ့အိတ်တယ်ရှုတာကိုယ်မူရကွေးတယ်ဆန့်တယ်ရှုတာကိုယ်မူရဖောင်းတယ်ပိန်တယ်ရှုတာဘာမူရလဲကိုယ်မူရပဲဒါကံယ ानु ပတ္တနာတွေဒီလိုရှုမှတ်နေခြင်းကအောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကခံစားမှုလေးတွေမရှိဘူးလားအဲဒီလိုရှုနေတာခံစားမှုလေးရှုနေတာကဝေဒနာ ानु ပတ္တနာဘာ ानु ပတ္တနာလဲ အဲဒီလိုဝေဒနာနုပဒနာလေးတွေရှုရင်းနဲ့ပဲဘုန်းကြီးတို့ယောဂီနဲ့ပြောင်းကျင်နဲ့စိတ်ရွှေ့ကျင်နဲ့စိတ်ကျင်ကျင်နဲ့စိတ်ထားကျင်နဲ့စိတ်လေးတွေမဖြစ်ဘူးလားအဲဒီစိတ်ကလေးတွေဖြစ်လာရင်လည်းအဲဒီဖြစ်တဲ့စိတ်ကလေးကိုပဲနောက်ကရှုတိစိတ်လေးနဲ့ပြန်ပြီးတော့မရှုရဘူးလားဒါစိတ်တနုပဒနာပဲဒီလိုရှုနေရင်ကဘေးကဟောအကျမ်းအာယုံအမြင်အာယုံဒီလိုအာယုံလေးတွေမလာဘူးလား အဲ့ဒီမြင်ရင်မြင်တယ်ကြားရင်ကြားတယ်နားရင်နားတယ်မှုရင်မှုတယ်စသည် သူ့ရဲ့သဘောလေးတွေရှုနေတာဘာနုပဒနာနဲ့ဓမ္မနုပဒနာအဲ့ဒီတော့ဒီကာယဝေဒနာစိတ်ဓာတ်ဓမ္မတွေဒီပฏิပဒံတရား၄ပါးကိုထိုင်ရင်းနဲ့ရှုလို့ရတယ်၊ရရင်နဲ့ရှုလို့ရတယ်၊သွားရင်းနဲ့ရှုလို့ရတယ်၊လျှောင်းရင်းအိပ်ရင်းရှုလို့မရဘူးလားဒီဣရိယာပုတ်၄ပါးပဲဣရိယာပုတ်မှာမရွေးနဲ့ရှုရှုနေလို့စိတ္တိကြည်မှု တတိအားတွေကောင်းလို့စိတ်တည်ခြင်းမှုတမာရီတွေထက်တန်အားကောင်းစွာရပြီဆိုရင်အခုပြောတယ်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်တိုင်းသိတဲ့ယထာဘူတဉာဏ်မရနိုင်ဘူးလားအေးအမှန်တိုင်းသိတဲ့ဉာဏ်ဒီဉာဏ်ရပြီဆိုရင်ဆက်ကြိုးစားဆက်ကြိုးစားပြီဆိုရင်မကြာမီချိန်လေးမှာပဲဒီရုပ်တဘောနာမ်တဘောအဖြစ်ပြက်သဘောကိုသိတဲ့ဉာဏ်ယုံ nant ရဲ့အရှုခံအာယုဖောင်းမှုလေးရဲ့ပေါ်ပြီးပြောင်း ပင်မူလေးရဲ့ပြပေါ်ပြီးပြောင်းဖြစ်ပြီးပြဒီသဘောလေးကိုကိုယ်တိုင်တွေ့တာလေဈဉ္ဉံလျှောက်ပြီးရှုမှတ်နေရင်လည်းပဲဈဉ္ဉံဒီမှာကြွမှုလေးရဲ့ဖြစ်ပြီးပြနှမ်းမှုလေးရဲ့ဖြစ်ပြီးပြချမ်းမှုလေးရဲ့ဖြစ်ပြီးပြရှုတိနေတဲ့ရှုတိစိတ်ကလေးရဲ့ဖြစ်ဖြစ်နေတဲ့သဘောတွေကိုယ်တိုင်တွေ့အဲ့ဒီလိုကိုယ်တိုင်တွေ့လို့ဒီမှာတကယ်ကိုဝိပဿနာတမာရီအားရဉာဏ်နဲ့ထက်မြက်လာပြီဆိုရင်တော့အခုပြောတဲ့ဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိကိုမရနိုင်ဘူးလား အဲ့ဒီကုတိလေးရပြီဆိုရင်ဘုန်းကြီးတို့ကုတရားရှုမှတ်ရတာစောစောကရောက်စတာသင်္မကြီးစွာကြိုးစားခဲ့ရတယ်တဏှာကြီးကြည့်အောင်မနှဲကြိုးစားခဲ့ရအချိန်ပေါင်းများစွာပြောင်းရွှေ့ပြီးတော့မှတဏှာကြီးကြည့်အောင်ကြိုးစားခဲ့ရအဲနောက်ပိုင်းတတိတမာလေးတွေအားကောင်းလို့အခုဥရိယတရားအဖြစ်အပျက်ကိုသိတဲ့ဉာဏ်ရလို့ဓမ္မပီတိဆိုတဲ့နှစ်သိမ့်မှမြောက်မှုပီတိရပြီဆိုရင်အဲ့ဒီလို့ ပြောင်းဖို့ရွှေ့ဖို့ပြင်ဖို့လိုသေးရလားတဏှာကြီးဆိုတဲ့အချိန်ဟာအကြာကြီးလားခဏလေးလားခဏလေးဘာမှမကြာလိုက်ဘူးတပေါင်းတပိန်လောက်မှတ်လိုက်တော့ပဲခဏလေးနဲ့အချိန်ကြီးပြည့်ပြည့်သွားလိမ့်မယ်အဲ့လိုဓမ္မပီတိတွေရပြီဆိုရင်ထိုင်ရှုမှတ်ရတာရောပြန်မဆင်းရဲတာတွေရှိသေးရလားရက်ပြီးရှုမှတ်လို့ဆင်းရဲသေးရလားဈဉ္ညာလျှောက်ပြီးရှုမှတ်ရတာရောဆင်းရဲသေးရလား လုံးဝမဆင်းရဲဘူးချမ်းသာပြီးတော့ကိုယ်စိတ်တွေငြိမ်အေးမှုမရနိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီပဋိပဒံတရားတွေကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားညွှန်ပြထားတဲ့အတိုင်းပေါ့ဘုန်းကြီးတို့အားလုံးညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့တတိဥပ္ပိတဲ့စိတ်ကလေးနဲ့ကြိုးစားပြီးရှုမှတ်ရင်ဒီဥရိယဘယဆိုတဲ့အဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်အနိစ္စနုပဒနာဉာဏ် ဒီညာတော့အောက်ထည့်ရပြီဆိုရင်တရားရဲ့အရာတာကိုယ်တိုင်မခံစားရဘူးလားသပီတိကိုယ်တိုင်နှစ်သိမ့်ဝမ်းမြောက်မှုပီတိတွေမရပြီဘူးလားညာဒါကြောင့်ဓမ္မပီတိဒုက္ခံတိတိဝိပဒံဒေနစေတတံခိယဘဝေရီတေဓမ္မေတရာရမတိပန္တိတော ဓမ္မပိတိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခပိတိချမ်းသာတာတာအိတ်ဆေရပါပေ၏ဒီဓမ္မပိတိလေးများရပြီဆိုရင်ဘုန်းကြီးတို့ဘယ်လူညာလှိတ်ဆိုတာကိုမရှိတော့ဘူးတခါလေကောင်းလေးချလိုက်တာနဲ့အမှတ်ကလေးနဲ့အိပ်တော်ပါလိမ့်မယ်ဒုက္ခပိတိချမ်းသာတာအိတ်ဆေရပါပေ၏ ဒုက္ခံတိတိသွားရမှလည်းချမ်းသာတာတာရရမှလည်းချမ်းသာတာတာထိုင်ရာအိယာမှလည်းချမ်းသာတာတာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါသေးကုန်၏ဒီဥရိယဘယဆိုတဲ့ဖြစ်ဖြစ်ဉာဏ်လေးရလို့ဓမ္မပီတိဆိုတာလေးရပြီဆိုရင်ဘုန်းကြီးတို့အဆောင်မှာရှိတဲ့ လိမ့်သေးတွေအကုန်လာလွှတ်ပလိုက်တော့မလိုတော့လိမ့်တရားလိုသေးလားခန္ဓာလိုဒူနာလိုခါကိုင်လို့ကြောအောင်လို့ဆိုတာလိမ့်တရားလိုသေးလားမလိုတော့ဘူးဓမ္မပီတိတွေနှစ်သိမ့်ဝမ်းကြောင်းကိုပီတိလေးနဲ့နေပြီးအဲ့ဒါတွေအဆောင်ရောက်လွတ်လာပြလိုက်တော့နော်ဒုက္ခတေတိချမ်းသာတန်တာအိစေရပါပြီဒုက္ခတေတိသွားရမှလည်းချမ်းသာတာရရမှလည်းချမ်းသာတာ ထယံအိယာမှလည်းချမ်းချမ်းသာသာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ပန္တိတော်ပန္တိတော်ဝါကြောင်းကျိုးသိဉ္ပညာရှင်သည်သာလျင်ပန္တိတော်ပန္တိတော်ဝါမြဲမပြတ်တလဇခါကယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်သည်သာလျင်ဘုန်းကြီးတို့ယောဂီများ၏ ဝိပဿနာတရားရှိမှတ်တယ်ဆိုတာယန္နာယန္နာရှိမှတ်ရတာမဟုတ်ဘူးရှင်းမှနောက်မှဒီဆက်နေအောင်တလဇတ်ရှိမှတ်ရတာအဲ့ဒီလိုရှိမှတ်နိုင်တဲ့ပုဂ္ဂိုလ်တွေဒီဓမ္မပီတိတွေရတာပဏိတောကြောင့်ကျိုသိမြင်ပဏိတောပဏိတောကြောင့်ကျိုသိမြင်ပညာရှင်တိသာလျင်ဝါအမြဲမပြတ်တလဇခါကယခုလိုရှိမှတ်နိုင်ပါသည်ဝိပဿနာပညာရှင်တိသာလျင် ပရိယပဝိရိတေဘုရားစာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချိုတာဟောကြားတော်မူအပ်ပါ၏တော်ဓမ္မေမေညာဤအပေါင်းအဘောဗောဓိပက္ခိယတရားတော်၌ဝိပဒနေနာကိလေမြူမင်းညစ်ကြေးတို့မှကင်းဝေးမတင်ကြည်လင်တန်ရှင်းတော်စေတသာအမြဲမပြတ်တလဇခါကား ရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ချင်းအမြင်မပြတ်ဒလဒတ်ဆိုတာရှေ့မှနောက်အမှစတဲ့ရနိုးစိတ်ကစားအိပြောစိတ်ကြအောင်တစ်ဆက်တည်းနေအောင်စေတသာမြဲမပြတ်ဒလဇခါသာရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ချင်းသရဏေယောညမဘေခာမဆိုင်အချိန်တိုင်း၌ ကမတိမှုလျော်ပျော်ပိုင်းနေထိုင်အာရသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်း